ပိဋိဓမ္မသောကမင်းကြီးကတတိယသံဃာရဏတင်ပြီးတဲ့အခါမှာသားတော်မဟိန္ဒနဲ့သံဃာတော်၃ပါး၄ပါးရဲ့ပြီးတော့နောက်ပါသူမနာရှင်သာမဏေလေးရဲ့၄ပါးကိုတီဟိုကျွန်းသာသနာပြုလွှတ်တယ်ကိုယ်တိုင်ကိုဌာနသာသနာပြုလွှတ်တာသူဝနာဘူမိကိုလွှတ်တာလည်းပါတယ်ယောနကတိုင်းခေါ်တဲ့ ဂရိတ်တို့နိုင်ငံကိုလွတ်တာလည်းပါတယ်ဂရိတ်တို့နိုင်ငံဆိုတာကတော့ပထမလွတ်စဉ်ကတော့ဟောလောက်နဲ့တူပါတယ်အခုပါကစ္စတန်မြောက်ပိုင်းမက္ဆီဒိုနီးယန်ဂရိတ်တွေအလက်ဇနာဒဂရိတ်တို့နိုင်ငံတွေအဲ့ဒီပဲလွတ်တာနဲ့တူပါနောက်တော့တဖြည်းဖြည်းတော့နောက်ဖက်ပြန်သွားလို့ဟိုအာဖဂန်နစ္စတန်တို့ပါရှားတို့ကနေပြီးတော့ဟိုမက်ဆီဒိုနီးယားအထိ ရောက်သွားတာတော့အဲတက်တည်အထောက်ထားရှိတယ်အဲ့ဒီတော့က အဲ့ဒီ Alexander the Great တို့တည်အောင်သွားတဲ့အခုအိန္ဒုမြဝမ်းဒေသပေါ့လေခုကပါကစ္စတန်မြောက်ပိုင်းပေါ့လေမြောက်ပိုင်းနောက်ပိုင်းအဲ့ဒီဟာကိုယောနကတိုင်လို့ခေါ်တယ်ယောနကတိုင်ခေါ်တယ်အဲ့ဒါလို့ကိုရိုင်းကိုဌာနလွတ်တာမှာအဲ့ဒီယောနကတိုင်လည်းပါတယ်ဟိမာလယလည်းပါတယ်ကတ္တမီရာလည်းပါတယ် သူဝနာဘူမိလည်းပါတယ်သူဝနာဘူမိဆိုတာကတော့ပရှုကျွန်းဆိုတဲ့တစ်လျှောက်လုံးပေါ့လေဒီမော်လမြိုင်တို့လောက်ကစပြီးတထုံမော်လမြိုင်တို့ကစပြီးအောက်ဘက်ကိုဟိုမလေးရှားဂျိုဟိုအထိပေါ့စင်ကာပူအထိပေါ့တစ်လျှောက်လုံးဒါဒါသူဝနာဘူမိပဲသူတို့ရှေးဟောင်း သူဒေသနာကရှာဖွေးပြီးတော့သတ်မှတ်ထားတာပေါ့လေဒါပေမဲ့ဘုန်းကြီးတို့မြန်မာနိုင်ငံကသိတဲ့လောက်ကတော့သူ့ကိုနှစ်ပုံမြို့တထုံလို့သိကြတယ်မဟုတ်လား တထုံမျိုးကိုသူဝနာဘူမိလို့ခေါ်ကြတာဟုတ်အဲ့ဒါတလောက်ကျွန်တော်မဟုတ်ပါဘူးနေပယ်ကျဲကြီးသုမတရာကျွန်းမှာသုမတရာရဲ့မူလအမည်ကသုဝနာဒီပသုဝနာဆိုတာရွှေဒီပဆိုတာကကျွန်းသုဝနာဒီပဆိုတာရွှေကျွန်းအဲသုမတရာကျွန်းရဲ့မူလနာမည်ပဲနောက်အဲ့ဒီကနေပြီးတဖြည်းဖြည်းသုမတရာနာမည်ပြောင်းသွားတယ်အဲ့ဒီမှာဘုန်းကြီးတို့ဒီစစ်မဖြစ်ခင်လေးကဒုတိယကဘာစစ်မဖြစ်ခင်လေးကပဲ တဏှာကတူးဖော်ရရှိတဲ့ရွှေပြားပေါ်မှာရေးထားတာသုဝန္နဒွိပလို့ရေးထားတယ်သုဝန္နဒွိပဆိုတာသုဝန္နဒီပပဲသုဝန္နကရွှေဒီပကကျွန်းသုဝန္နဒီပအဲ့ဒီစကလုံးနဲ့ရေးထားတဲ့ဟာတွေ့ရတယ်ဒါအဲ့ဒီသုမတရာအပါဝင်ပေါ့လေသုဝန္နဘူမိဆိုတာဘုန်းကြီးကစကားပြစကားစမိလို့မလို့ရှောက်ပြီးစိတ်ထဲပေါ်ရပြောတာပါလူရင်းကအဲ့ဒီတီဟိုကျွန်းကိုလွတ်တာကအရှင်မဟိန္ဒနဲ့ အပါဝင်ဖြစ်တဲ့သံဃာ၄ပါးနဲ့နောက်ပါရှင်သာမဏေလေးရှင်သူမနအဲသူတို့ကအိန္ဒိယပြည်ကနေပြီးတော့ပါတနာပါတလိပုတ်ပေါ်လေအဲ့ဒီကနေပြီးတော့ဇာနဲ့ပြန်ကြွပြီးတော့လာတာတီဟိုကျွန်းရောက်တဲ့အခါကျတော့အနုရာဒမြို့ရဲ့အရှိတောင်ဘက်မှာရှိတဲ့တောင်ကုန်းပေါ် တောင်ကုန်းဆိုတော့လည်းတော်တော်လေးတော့မြင့်ပါတယ်အဲ့ဒီပေါ်ကြတော့မှသူတို့ကောင်းကင်ကနေဆင်းတယ်ဆင်းပြီးတော့အဲ့ဒီမှာသူတို့နာနာနေနေနေကြတော့အဲ့ဒီအချိန်မှာပီဝကျွန်းကိုအုပ်ချုပ်နေတဲ့ဒေဝနာပိယဒိဋ္ဌမင်းကသူကတောလိုက်တောအလေလာတာမှာအဲ့ဒီကုန်းရောက်တော့ဒီအရှင်မြတ်မြတ်နဲ့တွေ့တယ်ရှေးကဒါမျိုး तू မတွေ့ဘူးဒီဝါဝါတွေဝင်းဝင်းနေဆိုတာ तू မတွေ့ဘူး အခုတွေ့တဲ့အခါကျတော့မှဘာတွေပါလဲမလို့စုံစမ်းတဲ့အခါကျတော့သူတော်သူမြတ်တွေဖြစ်နေတယ်ဒီခါကျတော့မှသူကိုးကွယ်အဲ့ဒီအချိန်ကစပြီးဒီဟိုကျွန်းမှာဗုဒ္ဓသာသနာပြန်ပွားတာဘုရားပြိဋိဘံစံပြီးနှစ်ပေါင်း230ခုနှစ်လို့ဒီလိုထင်ပါတယ်အဲ့ဒီအချိန်ကစပြီးတော့ပြန်ပွားတယ်ဒီတော့အဲ့ဒီကုံလေးကိုအခုအမ္ပထလလို့ နာမည်တတ်ထားတယ်ထလကကုံအမ္ဘကတရက်အမ္ပထလဆိုတာတရက်ကုံပေါ့အဲ့တော့ရှေးကတော့တရက်ပင်တွေတော်တော်ပေါ်ပေါ်များများစိုက်ထားတယ်နဲ့ဒူးပါတယ်အဲ့ဒီအမ္ပထလမှာနောက်ကြတော့အဲ့ဒီအရှင်မိန်းသားတို့စပြီးသတင်းသုံးတဲ့အချိန်ကစပြီးတဖြည်းဖြည်းကျောင်းနေဖြစ်ဖြစ်ဖြစ်ဖြစ်လာတော့ကုန်းပေါ်မှာရော ကုန်းကြီးမှာရောကျောင်းနေအကြီးကျယ်တွေဖြစ်လို့ပြေမကောင်နောက်ကြတော့ ကျောင်းမှာတန်ဃာတွေအတွက်ဆေးရုံတွေပါအဲ့ဒီမှာတခါတည်းဖြစ်လာတယ်အဲ့ဒါတော့ကြီးကျက်လာအဲ့ဒီမှာစေတီရှိတယ်အာကာသဂေငါစေတီဆိုတာကုန်းပေါ်မှာတည်ထားတာအနုရာဓမျိုးကလှမ်းကြည့်ရအခုတော့အနုရာဓမျိုးနဲ့အဲ့ဒီအမတ္ထလနဲ့က၈မိုင်လောက်ဝေးတယ်ဟိုစဉ်ခါတုန်းကတော့၈မိုင်လောက်ဝေးပုံမရပါဘူးမြို့နဲ့အမတ္ထလနဲ့ကမလမကမဲနဲ့တူးတယ်ဒါနဲ့ အဲ့ဒီအမတ္ထလကုံပေါ်အာကာသဂင်္ဂါစေတီရှိတယ်တခြားစေတီတွေလည်း၃လေးစုလောက်ရှိတယ်သာသနာထွန်းကားတော့အချိန်ဆိုတော့ညနေပိုင်းဆိုရင်ပဲဒီစေတီတွေမှာမိတွေထွန်းကြပြီအဲဒီစေတီတွေပတ်ပတ်လည်းမှာ ရှိခိုးပြီးလှက်ပတ်နေကြပြီပြီးတော့တခါစေတီတွေပတ်ပတ်လည်းမှာထိုင်ပြီးတော့ပရိတ်တော်တွေမြတ်စွာဘုရားဟောတဲ့ဒေသနာတုတ်တော်တွေဓမ္မစကြာတို့အနတ္တလက္ခဏာတုတ်တို့အစိုက်တွေဒါတွေရွတ်နေကြ အဲ့ဒါတွေအဲ့ဒါတွေရွတ်တာဟာယဟန်တော်တွေရောအမျိုးသမီးယဟန်တွေရောဘိက္ခုနီတွေပေါ့လေရှင်သာမဏေမလေးတွေရောရှင်သာမဏေလေးတွေရောဥပါဒကတွေဥပါဒိကတွေရောဒီတော့ညနေပိုင်းငါစပြီးနေဝင်မိုးချုပ်ကစပြီးတော့ညာဥအထိဟာအင်မတန်ကြီးညိုစရာကြီးနူးစရာကုန်းဖြစ်တာပေါ့အဝေးကနေကြည့်ရင်မဲမိတွေထိန်ထိန်လင်းပြီးတော့ တရားစာပေရွတ်တန်နေကြားနေရတဲ့အခါကျတော့သရတရားမဖြစ်တဲ့ပုဂ္ဂိုလ်လည်းသရတရားဖြစ်လာမူလတကသရတရားယုံကြည်မှုရှိနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းသရတရားတွေတိုးပွားလာညစဉ်ညစဉ်လည်းအဲ့ဒီကအမတ္ထလကျောင်းမှာတရားပွဲတွေရှိတယ်တရားသွားနာကြတယ်ဒါနဲ့ဒီမှာ အဲ့ဒီမြို့စုံကအိမ်တိန်ကမိသားစုတအိမ်လုံးနေဝမိုးချုပ်မှာပဲတောင်ပေါ်ဖရားတွေမှာမိတွေထိန်လင်းနေပြီတရားစာပေတွေရွတ်တန်နေလဲကြားနေရပြီအဲ့တော့ဂိုင်းဖရားပူရင်တရားနာရင်သွားနေကြအတိုင်းတို့သွားမယ်လက်ထက်မှာပန်းတို့စီမီတို့လူစရာတန်းစရာနဲ့ပေါ့လေပူဇော်စရာနဲ့ ဒါပေမဲ့အဲ့ဒီမှာသမီးတယောက်ကမပေါ်မပါဖြစ်နေမပေါ်မပါဖြစ်နေတော့မိခင်ဖခင်တို့ကသမီးသမီးတော့နေခဲ့ပြီတော့သမီးနေနဲ့လိုက်လို့မကောင်းပါဘူးပင်မနဲ့အဲ့တော့အိမ်ဆောင်ပေါ့ကွယ်ကဲတို့များတော့သွားမယ်ဆိုပြီးတော့အဲ့ဒီသမီးတယောက်ထားပြီးအိမ်လုံးကျွတ်သွားနေကြအတိုင်း အမတ္တလကုန်းသွားကြတယ်တရားသမီးအဲမသွားရလဲကိစ္စမဖြစ်ဘူးငါအိမ်ကပဲလှမ်းအာယုံပြုမယ်မြို့စုံကအိမ်ဆိုတော့လည်းပဲအမတ္တလကုန်းဘောကသေတီကိုလှမ်းပြီးတော့ကြာကြာနာနာဖူးမြော်ကြီးညိုနိုင်တာ ਉ အိမ်ကြမ်းမြင်ကနေပြီးတော့မိဘတွေဆင်းသွားကြတဲ့ကသေတီတော်လှမ်းပြီးတော့ဖူးမြော်လို့မြတ်စွာဘုရားရဲ့ဂုဏ်တော်အာယုံပြုလို့ စီမီတွေကလည်းတထိန်ထိန်နဲ့တရားစာပေရွတ်တန်တွေကလည်းပဲညီညီညာညာနဲ့ကြားရတဲ့အခါကျတော့ဒီမျိုးသမီးတရားတရားတွေတိတ်ဖြစ်တယ်ယုံကြည်မှုတရားတရားတွေတိုးတိုးတိုးတိုးလာကနေလေနေရာကနေပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်တွေကို စိတ်ကလည်းနှလုံးသွင်းအာယုံပြုထားတော့တိုးတဲ့တရားတရားတိုးတော့ကြည်လင်မှုအားကောင်းတော့စိတ်ဟာ ကြည်နူးတဲ့ငြိမ်းချမ်းတဲ့အေးမြတဲ့အဲ့ဒီကြည်နူးငြိမ်းချမ်းအေးမြတဲ့အခါမှာစိတ်ထဲမှာနှစ်သိမ့်မှုပီတိတွေအင်ကောင်းအားကောင်းတွေဖြစ်တယ်နှစ်သိမ့်မှုပီတိတွေဖြစ်တဲ့အခါကျတော့ပထမတော့အာယုံပြူရဲအာယုံပြူရဲနဲ့ကြည်ညိုလွန်းလို့ကြက်တိတွေတပြားမြန်ထားတယ်နောက်ကြတော့ကြက်တိတပြားမြန်ထားတာကပျောက်သလိုလို ဖြစ်သွားပြီးတော့ခန္ဓာကိုယ်ရဲ့ စိတ်ငနဲ့သိတ်ငနဲ့အမှန်ကောင်းတဲ့ခံစားမှုကခြုံချလိုက်တယ်လို့လို့လွှမ်းချလိုက်တယ်လို့လို့သူ့မှာအရသာတွေးနေပီတိပဲကြက်သေးတပြန်ပြန်ထသလိုဖြစ်တဲ့ပီတိကဖြံငနေထသလိုဖြစ်လိုက်အဲခௌတိကပီတိခဏလေးဖြံငနေကြော်တဲ့စိတ်ငနေဖြစ်သွားလိုက်ပြီးတော့ပျောက်သွားလိုက်နောက်တစ်ခါလက်မောင်းကစိတ်ငနေဖြစ်သလိုဖြစ်လိုက်ပျောက်သွားလိုက်ခௌတိကပီတိ အဲ့ဒါခဏခဏစိတ်ငနဲ့သိမ့်ငနဲ့ကြတိဖြန့်ငနဲ့ထားအဲ့ဒါခဏခဏဖြစ်ပြီဆိုဒါခဏိကပိတိအဲ့ဒါတော့မဟုတ်ပဲနဲ့ခန္ဓာကိုယ်တစ်ခုလုံးကိုအင်မတန်ကောင်းတဲ့ခံစားမှုတစ်ခုကလွှမ်းပြီးတော့ခြုံချလိုက်တယ်လို့လို့တစ်ခုလုံးအင်မတန်အေးမြတဲ့အေးမြပြီးနူးညံ့တဲ့အဝတ်တစ်ခုနဲ့အုပ်ချလိုက်တယ်လို့လို့အဲ့ဒါလိုခံစားလိုက်ရပြီဆိုတဲ့အခါကျတော့ဒါအောက်ကန်တိကပိတိလို့ အဲ့ဒီကမှနေပြီးပိုးပြီးတော့နှစ်သိမ့်မှုကြည်နူးမှုပီတိတွေပို့ပို့အားကောင်းလာတဲ့အခါကျတော့ခန္ဓာကိုယ်ကတဖြည်းဖြည်းကြွတက်လာပေါ့ပြီးတော့ကြွတက်လာတယ်အဲ့ဒီကြွတက်လာရကနေဘသူကလည်းပဲအဲ့ဒီကြွတက်တာကိုသတိမပြုဘူးစေတီတော်နဲ့ဘုရားစီမီးနဲ့မြတ်စွာဘုရားဂုံတော်နဲ့ကိုပဲဂုံတော်ကိုပဲစိတ်ထက်က ဤညိုအာယုံပြုပြီးကိလေသာအညစ်အကြေးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားကိလေသာရန်သူအပေါင်းကိုထောင်းထောင်းညက်ကြေချက်ဖြက်ချေတုတ်တင်ခုတ်ထွင်ရှင်းလင်းတော်မူပြီးသောမြတ်စွာဘုရားအစရှိသည်ဖြင့်အရဟံစိုက်တဲ့ဂုဏ်တော်တွေအာယုံပြုပြီးတော့နှလုံးသွင်းဆင်ခြင်နေတော့ဘုရားရှင်ရဲ့ဂုဏ်တော်တွေကစိတ်ထဲမှာပိုးပို့ပြီးတော့ပွားများလာတဲ့ကြည်နုနှစ်သိမ့်မှုကပိုများလာလေ ဒီလိုနဲ့နောက်ဆုံးဒီအမျိုးသမီးသူလည်းမသိလိုက်ဘူးဖြတ်ခနဲဆိုအာကာသခင်ကစေတီရင်မြန်သူရောက်သွားရောက်သွားလို့မလို့အေးကနေဖြစ်တော့မှဟဲငါဘယ်ရောက်ပါလိမ့်မလို့လို့မျက်စိသေးသေးချာချာဖွင့်ကြည့်လိုက်တဲ့အခါကျဖရာရင်မြန်တော်ပေါ်သူရောက်နေတယ်သူရှိကဖရာစေတီတော်ကြီး ဘုရားစေတီတော်ကြီးပတ်လည်မှာလှည့်ပြီးတော့ဘင်္ဂါတော်တွေဘိက္ခုနီမတွေတရားစာပေတွေရွတ်နေအဲ့ဒါသူကြာကြာမစင်စားနိုင်ဘူးဆက်ပြီးတော့အာယုံပြုတ်လိုက်တဲ့အခါကျတော့ဘုရားရှင်ရဲ့ဂုဏ်တော်ထဲမှာပဲစိတ်ကမြုပ်ဝင်သွားပြန်မိတဲ့ကြည်နုမှုနှစ်သိမ့်မှုခံစားပြီးနေတော့မကြခင် သူမိဘတွေက ဖရာရင်မြင်တော်ပေါ်မှာလှဲ့ပြီးပူဇော်ရကသူနဲ့ရောက်တော့ဟဲ့ခုနတို့သမီးထမရဲ့ဘယ်နဲ့သူ့ဘသူနဲ့မျက်လိုက်လာဟုတ်တယ်နဲ့တူတယ်သွားကြည့်ကြမယ်သွားကြည့်တဲ့အခါကျတော့သူတို့သမီးဖြစ်နေတယ်ဒါနဲ့ဟဲ့သမီးညိဘယ်လိုလာလဲဆိုမှသူလည်းမျက်စိဖွင့်ပြီးတော့အမေဖေတွေကြည့်လိုက်ကျမဘသူနဲ့မှမလာဘူးဟဲ့ဘယ်လိုရောက်လာလဲဘယ်လိုရောက်လာမှလည်းမသိဘူးဒီတိုင်းပဲရောက်လာတာပဲ အဲ့ဒီအခါကျတော့မှစဉ်းစားကြည့်ရတာကိုဩဒါဒီလူဘိန်းတွေအနေနဲ့ကတော့ဖျားရှင်ရဲ့ဂုံတော်ကို အာယုံပြုဖျားစေတီတော်ကိုအာယုံပြုအာယုံပြုကြည်ညိုတဲ့ကုသိုလ်စေတနာရဲ့အရှိန်အဟုန်အစွမ်းအာနုဘောကြောင့်ဖျားတကူတော်ကြောင့်ပေါ့လေရှင်းရှင်းပြောရဲ့ ဒါအိမ်ကနေပြီးတော့ဘုရားရင်မြင်တော်ဘရောက်လာတာပဲလို့လူဘိန်းတွေးတော့အဲ့လိုတွေးရတယ်။ကျန်ကန်ကတော့အဲ့ဒါလိုမဟုတ်ပါဘူးတဲ့။ကျန်ကန်ကတော့အခုနပြောတဲ့နှစ်သိမ့်ကြည်နူးမှုပီတိတွေအင်ကောင်းအားကောင်းဖြစ်တဲ့အခါကျတော့တဖြည်းဖြည်းတဖြည်းဖြည်းကြွကြွခန္ဓာကိုယ်ကပေါ့ပြီးတော့ကြွကြွတက်သွားပြီးတော့သူ့စိတ်ကဘုရားစီညွတ်နေတော့ကြွတက်တဲ့ခန္ဓာကိုယ်ဟာတဖြည်းဖြည်းဘုရားစီ ကောင်းငင်ကနေပြီးတော့ရောက်သွားတာပါတဲ့အဲ့ဒါကိုဥပေကပိဋိခေါ်ပါတယ်တဲ့ခန္ဓာကိုကြွတက်သည်ဖြစ်အောင်အားကောင်းတဲ့ပိဋိဥပေကပိဋိခေါ်ပါတယ်တဲ့ဥပေကပိဋိအခန်းမှာဒါကိုဖွင့်ပြထားတဲ့ကျမ်းဂန်ကဒီမိန်းကလေးကိုဓမ္မနှမျိုးမူနှမူတော့ကွဲနေတယ်မျိုးအနေနဲ့မူနှမူစေတီအနေနဲ့မူနှမူတော့ကွဲတာဒါပေမဲ့လို့အဖြစ်ပြချင်းကတော့အတူတူပဲ။ အဲ့ဒါဥပ္ပေကပီတိတဲ့ဒါကြောင့်ဘုန်းကြီးကပြောတာအခုနဒကမကြီးကိုဒကမကြီးဝင်းထဲမှာလှိုက်လိုက်လှိုက်လိုက်ဖြစ်လို့နောက်ပက်လက်လန်တော့လဲမဲ့မထင်မှနဲ့ပက်လက်လန်မလို့မဟုတ်ဘူးဒကမကြီးအထက်ကြွတက်မလို့လို့ဘုန်းကြီးကပြောတယ်ဆက်အာရုံပြုတ်လိုက်ရင်ဒကမကြီးကောင်းခင်ရောက်သွားမယ်လို့တကယ်ပဲဒီပီတိဟာယောဂီတွေမှာလည်းပဲဥရိယပယညာအနုပိုင်းရောက်ပြီဆိုလို့ရှိရင်အမတန်တမာရီအားကောင်းလို့မလို့တရားကိုတကယ်ကရုတစိုက်အားထုတ်တဲ့ယောဂီဆိုလို့ရှိရင်ဟောဒီပီတိကတွေ့တယ် အခုနကြတိဖြန်းကနေဖြန်းကနေထွားတော့စိတ်ကနေတိတ်ကနေနေတဲ့နှစ်သိမ့်မှုပီတိပြီးပြီဆိုလို့ရှိရင်ဒီဥပ္ပေကပီတိဟာတခါတရံတကယ်ကြွတက်တယ်တခါတရံတကိုယ်လုံးမကြွနိုင်တော့လက်ကြွလိုက်လက်မောင်းကြွလိုက်အစိုက်ဒီဒီလိုဖြစ်တယ်ဘုန်းကြီးတခါတွေ့ဘူးတဲ့ဥစဉ်တစ်ပါးတော့ညတရားထိုင်နေတဲ့တဖြည်းဖြည်းကြွကြွကြွကြွတက်တော့လာသူကခိုးဘိုးရင်းနဲ့ကိုခြေနှောင်နဲ့ထိုင်တာကိုခြေနှောင်ခေါမှုကောင်းသွားကတ်တယ်သူမသိဘူး နောက်ကြတော့မှပြုတ်ဆိုပြန်ကြတော့မှအဲ့ဒီခါကြတော့မှသိတယ်အဒီပီတိစွမ်းနောက်ဒီတဲ့ကောင်းတဲ့ပီတိကြတော့ဒလို့မလှုပ်ဘူးမကြမ်းဘူးငြိမ့်တယ်ဖရဏပီတိတဲ့ကောင်းတဲ့ခံစားမှုလေးတွေတကိုယ်လုံးစိမ့်ပြီးငြိမ့်ငြိမ့်ငြိမ့်ငြိမ့်ငြိမ့်ငြိမ့်ကလေးဝင်ငြိမ့်ငြိမ့်ကလေးတကိုယ်လုံးပြန်ပြီးပြတ်ပြီးသွားတာဒီဖရဏပီတိကိုကျမ်းဂန်ကဘာဥပမာပေးတယ်လဲလို့ဆိုတော့ အကျိန်တရားဖတ်ထားလို့နူးညံ့နေတဲ့ဂွမ်းကိုတဲ့အဲ့ဒီဂွမ်းပေါ်မှာစီကလေးတစ်စက်ချလိုက်ပါတဲ့ဘယ်နဲ့နေမလဲချက်ချင်းပဲဂွမ်းဆိုင်တစ်ဆိုင်လုံးစီကပြန့်နှံ့မသွားဘူးလားအဲ့ဒါလိုပဲတဲ့ဖရဏာပီတိကရဲ့နူးညံ့ပုံနဲ့အကျိုးတရားမှုဖြစ်ပုံဟာအဲ့ဒီတိုင်းပဲတဲ့အဲအဲ့ဒီပီတိဖရဏာပီတိဖြစ်ပြီဆိုလို့ရှိရင် ယောဂီကဘာဖြစ်တယ်လဲဆိုတော့တဖြည်းဖြည်းတဖြည်းဖြည်းကောင်းတဲ့ခံစားမှုကအင်မတန်နုနုညံ့ညံ့တိမ်တိမ်မွေ့မွေ့ကောင်းတာဖြစ်တော့ယောဂီကမိမ့်မိမ့်မိမ့်မိမ့်သွားတော့အမှတ်ကလွတ်သွားတယ်မရှိမှလိုက်မိဘူးအမှတ်လွတ်သွားပြီဆိုဖြတ်ခနဲဆိုရင်ငိုက်ခနဲဖြစ်သွားတယ်အဲ့ဒီခါကျမှပြန်ပြီးတတိယလွတ်တခါပြန်မှတ်ပြန်တယ်နောက်ဒီပီတိတခါပြန်ဝင်လာပြန်ပြီဆိုလို့ရှိရင်အကောင်းလွန်သွားပြီမှန်တော့ဇိမ်ခန္ဓာပါယောဂီ ငြိမ့်တယ်ငြိမ့်တယ်ကောင်းတယ်ကောင်းတယ်နဲ့ तू မရှိမှဘူးမရှိမှမိပဲနဲ့အဲ့ဒါကောင်းတာလေးပေါ့စိတ်ကလေးစိုက်ပြီးငြိမ့်ပြီးတော့ဇိမ်ယူနေတော့ဖြတ်ခနဲ့လွတ်သွားပြန်အလွတ်သွားပြီးတော့မှဟဲ့လွတ်သွားပြီဆိုတာသိတော့တခါပြန်ရှူရပြန်အဲ့ဒါကိုပဲတချို့နားမလဲတဲ့အခါကျတော့နိဗ္ဗာန်ရပြီလို့ထင်ကြတာအဲ့ဒါကြောင့်ပြောကြတယ် တပည့်တော်တော့ဗျာမှတ်လို့လည်းကောင်းလိုက်တာစိတ်ကလည်းငြိမ်လို့ဗျာခံစားလို့လည်းကောင်းလိုက်တာဗျာအဲ့ဒီထဲကချုပ်ဖြတ်ခနဲ့ဖြတ်ခနဲ့ချုပ်ငိမ့်ချုပ်ငိမ့်သွားတယ်တဲ့ချုပ်ငိမ့်ချုပ်ငိမ့်သွားတယ်တဲ့အဲ့လိုယောဂီရှိသေးတယ်အမှန်တော့အဲ့ဒါဟာဝိပဿနာရဲ့အောက်ပိုင်းပဲရှိသေးတယ်အထက်ပိုင်းတိတဲ့ကောင်းတာတွေအများကြီးအဲ့ဒီကဟာလေးကိုချုပ်ငိမ့်နဲ့တင်ပြီးတော့ဒီဟာလေးသာသဘောကျနေမယ်ဆိုလို့ရှိရင်တော့ဒီကနေအထက်ကိုမတက်တော့ဘူး သူ့ပေါ်မှာตายာနှစ်တဲ့တတ်မဲ့မှုညှိမှုဖြစ်နေတဲ့အတွက်ဒါလေးကညှိထားတဲ့အခါကျတော့အထက်ကိုတက်လို့မရအောင်ဒီတော့အခုနဒကမကြီးလည်းပဲဖယားကနဲ့ဖယားကိုဖူးမြော်ရင်းကဖူးမြော်ရင်းကသူဟာကြည်နူးမှုနှင့်သိမ့်မှု ပီတိတွေဖြစ်ရကနေပြီးစိတ်ထဲကလှိုက်လာပြီးတော့ကြွတက်မလို့ဖြစ်တဲ့အချိန်မှာ तू ကကြောက်ပြီးတော့နောက်ပက်လက်လန်လဲမှကြောက်တာနဲ့မျက်စိ तू ကဖွင့်လိုက်တာ။ဒီ ဘသူမဆိုတကယ်စိတ်ထဲမှာကြည်ကြည်နူးနူးကြည်ကြည်လင်လင်ရှိဟိုကြည်ညိုစရာအာယုံကို တကယ်ဖူးမြော်ရလို့ရှိရင်ဒါတွေဖြစ်နိုင်မှာ ဖြစ်တတ်ပါတယ်ဒါတော့အခုနပြောသလိုတီဗီကြည့်မိလို့မို့စိတ်ထဲမှာ လောဘသုံးမုတ်ဒေါသတုံမုတ်ဒေါမနတဒီအငြိကျဲဖြစ်လို့ရှိရင် အခုလိုဘုရားရှင်ရဲ့ဂုဏ်တော်အာယုံပြုတရားတော်ရဲ့ဂုဏ်တော်အာယုံပြုပြီးတော့ ဆင်ញင်နှလုံးသွင်းလိုက်ပြီဆိုရင်အခုနအခုနအငြိကျေရှိအောင်မလားမရှိတော့ဘူးအငြိကျေဖြစ်ရင်စိတ်ဖြူစင်းသွားမလားညင်မဲနေမလားဖြူစင်းသွားပြီဟုတ်ကဲ့လားစိတ်ဖြူစင်းသွားပြီဒီလိုဆိုရင်ချမ်းသာမလားဆင်းရဲမလားအဲ့ဒါပြောတာပြောင်းလေဖုံဖုံကောင်းအာယုန်ဒီဆိုတာဒါကိုပြောတာအဲ့တော့အခုဒီအချိန်ဒီအချိန်နဲ့အထိဘုန်းကြီးပြောလာတာသုံးနည်းနော် လောဘဒေါသမောဟကိလေသာအငြင်းမဲ့ဖြစ်เสียအာယုံနဲ့မကြုံတွေ့အောင်နေကြုံတွေ့တော့လည်းပဲကိလေသာအာယုံမဖြစ်ကိလေသာမဖြစ်เสียဘူးလို့စိတ်ထဲမှာဆုံးဖြတ်သတ်မှတ်ပြီးတော့ထားအဲ့ဒါမမွေ့စေပဲတခါစိတ်ထဲမှာကိလေသာအငြင်းမဲ့စိတ်ညစ်စိတ်မဲ့ဖြစ်ပြီဆိုလို့ရှိရင်အဲ့ဒီစိတ်ညစ်စိတ်မဲ့ဖြစ်เสียအာယုံကိုအာယုံမပြုဘဲနဲ့ကုသိုလ်ဖြစ်เสียအာယုံကိုပြောင်းပြီးတော့နှလုံးသွင်းဆင်ခြင်းဟုတ်ကဲ့လား အဲ့ဒါကျန်တဲ့အပိုင်းကတော့နောက်မှအားလုံး6မျိုးအဲ့ဒီ6မျိုးတဲကနီး6မျိုးတဲကတင့်လျော်တဲ့နီးတစ်မျိုးမျိုးနဲ့စိတ်မဲကိုဖြူစင်အောင်စစ်ဆေးပါတဲ့ဒီတော့အဲ့ဒီစိတ်ညစ်မဲစေကြောင်းဥပကိလေသာတရား16ပါးဒီနေ့ကပြောခဲ့တော့ပထမဆုံးစိတ်ညစ်မဲကစိတ်ညစ်မဲကြောင့်တရားကအဘိဇာဝိသမလောဘအဘိဇာဝိသမလောဘစိတ်တတဥပကိလေသော အဘိဓါသူတစ်ပါးပစ္စည်းကိုရလိုသမှုရှေးရှုကြံစီခြင်းအဘိဓါနှင့်ဝိသမလောဘမညီမျှသောလောဘသည်ဝါမတရားသောလောဘသည်စိတ်တတစိတ်ဥပကိလေသောစိတ်ညွန်းညောင်းတရားပေသည်အဘိဓါဆိုတာသူတစ်ပါးပစ္စည်းကိုမိမိပစ္စည်းသူတစ်ပါးစည်းစိမ်ကိုမိမိစည်းစိမ်ဖြစ်စေလိုတဲ့စိတ်နဲ့ငါပစ္စည်းကောင်းမှာပဲလို့ ကြံစီတဲ့စဉ်းစားတဲ့စိတ်နဲ့တကွဖြစ်တဲ့လောဘအဲ့ဒါကိုအဘိဓါအဘိဓါလည်းတရားကိုအားဖြင့်လောဘပဲဝိသမလည်းတရားကိုဝိသမလောဘလည်းတရားကိုအားဖြင့်လောဘပဲအဲ့ဒီအဘိဓါမှာသို့တော်လည်းပဲအဘိဓါဆိုတဲ့လောဘကရိုးရိုးလောဘမဟုတ်ဘူးပေါ့ဝိသမလောဘကိုတော့ကျမ်းဂန်ကဆိုတဲ့မိမိစည်းစိမ်မှာ တာယာနှစ်တဲ့တတ်မဲ့တဲ့ဆိုလို့ရှိရင်ဒါလောဘတာမညပဲတဲ့သူတစ်ပါးရဲ့စီးတဲ့ဥစ္စာကိုတာယာနှစ်တဲ့တတ်မဲ့ပြီဆိုလို့ရှိရင်ဒါဝိသမလောဘတဲ့သူတစ်ပါးရဲ့စီးစိမ်ကိုတာယာနှစ်တဲ့တတ်မဲ့ခံများရှိသေးတယ်သူတစ်ပါးရဲ့ပစ္စည်းဥစ္စာငါပစ္စည်းဥစ္စာဖြစ်ပါစေလို့ဒီလိုစိတ်ထဲကကြံစည်တာမဟုတ်သေးဘူးသူများရဲ့အိမ်သူများရဲ့မော်တော်ကားအစရည်တွေကိုစိတ်ထဲကတာယာတတ်မဲ့နေတဲ့သဘောတက်တက်မျှပဲ အဲ့ဒါဝိသမလောဘလို့ခေါ်ပါတယ်တဲ့တခါကျမ်းဟန်ကဘယ်လိုပြောသလဲလို့ဆိုတော့တကယ်တော့ကတဲ့သကလုံးအရသာတမလောဘဝိသမလောဘလို့ခေါ်ရပေမဲ့တဲ့လောဘလို့ဆိုလိုက်ကြတဲ့ကလိုချင်တတ်မဲ့နှစ်သက်မှုညှိတွယ်မှု အကုသိုလ်ဖြစ်တဲ့အတွေ့တဲ့ညီမျှတယ်မညီမျှတယ်တရားတယ်မတရားတယ်မရှိပါဘူးတဲ့အကုသိုလ်အကုသိုလ်ပဲတဲ့ ဒါကြောင့်မလို့ခွဲကြဖို့မလိုပါဘူးလို့ဒီလိုဆိုတယ်သို့တော်လည်းပဲကျမ်းဂန်မှာတော့ဒီလို ခွဲကြပြီးတော့ပြောထားတာတွေအများကြီးပေါ့နောက်တစ်ခါအဘိဓါဆိုတာကတော့အဘိဓါမှာအင်္ဂါနှစ်ပါးရှိတယ်တဲ့သူတစ်ပါးပစ္စည်းကိုရလိုသမှုရှေးရှုကြံစီခြင်းအင်္ဂါနှစ်ပါးဆိုတာကနံပါတ်1သူတစ်ပါးရဲ့ပစ္စည်းဥစ္စာဖြစ်ရမယ်တဲ့ နံပါတ်2ငါဥစ္စာဖြစ်ရင်ကောင်းမှာပဲလို့ကြံစည်တဲ့စိတ်ရှိရမယ်တာအဲ့ဒီအင်္ဂါနှစ်ပါးနဲ့ညီပြီဆိုလို့ရှိရင်တဲ့ဒီပုဂ္ဂိုလ်မှာအဘိဓါဖြစ်ပြီတဲ့ဟုတ်ကဲ့လားအဘိဓါမှာအင်္ဂါဘယ်နှစ်ပါးလဲပါပါလဲသူတို့ဘာရဲ့စီစဉ်ဥစ္စာဖြစ်ခြင်းပြီးတော့သူပစ္စည်းဟာငါပစ္စည်းဖြစ်ရင်ကောင်းမှာပဲလို့ ကြံစီခြင်းစိတ်ထဲကကြံစီခြင်းအဲ့ဒီအင်္ဂါနှစ်ပါးနဲ့ညီရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့အဲ့ဒီစိတ်ထားကိုအဘိဇ္ဇာလို့ခေါ်ရတယ်တဲ့လူရင်းကတော့လောဘပဲလူကျင်တာပဲတတ်မဲ့တာပဲနှစ်သက်တာပဲတွေ့တာတာပဲဒါကြောင့်အဲ့ဒီမှာနှမျိုးလုံးကိုအဘိဇ္ဇာကိုလည်းလောဘဝိသမအဘိဇာလဲလောဘဝိသမလဲလောဘဖြစ်တဲ့အတွက်သူ့ကိုစိတ်ညစ်ညူးကြောင်းတစ်ခုအနေနဲ့ပဲရည်တွေ့ရတယ်။သကလုံးနှလုံးဖြစ်နေပေမဲ့လို့ အဘိဓါကတစ်လုံးဝိသမလောဘကတစ်လုံးစကလုံးနှလုံးဖြစ်နေပေမဲ့လို့ကောက်ယူရမဲ့တရကိုကလိုချင်တတ်မဲ့နှစ်သက်တွေ့တာမှုညှိမှုလောဘပဲဟုတ်တယ်မဟုတ်လားလောဘတစ်ခုတည်းပဲမဟုတ်လားဒါကြောင့်မလို့သူကဥပကိလေသာတပါးလို့ယူရတယ်အဲ့ဒါကြောင့်ဒီမှာသူပစ္စည်းကိုရလို့အဘိဓါအလိုကြီးကဝိသမလောဘ အဲ့ဒီမှာအဘိဓါရဲ့နောက်မှာလဲကျယ်ပွန်လေးပြထားတယ်ဝိသမလောဘရဲ့နောက်မှာလဲကျယ်ပွန်ပြထားတယ်ဆိုလိုတာကနှစ်ခုခွဲထားပေမဲ့လောဘအနေနဲ့တစ်ခုတည်းပါပဲလို့ဒါပြောကြတယ်ဒီတော့အဲ့ဒီအဘိဓါခေါ်တဲ့သူတော်ဘာပစ္စည်းကိုရရလိုသမှုရှေ့ရှုကြံစီတဲ့လောဘဖြစ်ရင်ဖြစ်စေတခါသူတော်ဘာပစ္စည်းပေါ်မှာတာယာနှစ်တဲ့တတ်မဲ့ယုံမျှဖြစ်နေတဲ့လောဘဝိသမလောဘရင်လည်းဖြစ်စေ ဒီလောဘနှမျိုးဘယ်လောဘပဲဖြစ်ဖြစ်စိတ်ထဲဝင်ရင်ဒီစိတ်ဟာညှဉ်းနှွမ်းပြီလားဖြူစင်ပြီလားညှဉ်းနှွမ်းတယ်ညှဉ်းနှွမ်းပြီဆိုလို့ရှိရင်တော့ဆင်းရဲမလားချမ်းသာမလားသိကြသလားအဲ့တော့သူတော်ဘာပစ္စည်းကိုตายာတတ်မဲ့တဲ့လောဘဖယ်ထားပါအောင်မိမိမိမိပစ္စည်းตายာတတ်မဲ့တဲ့လောဘကိုဆင်းရဲကြောင်းလားချမ်းသာကြောင်းလားမသေးကြဘူးလားအိုကိုအင်္ဂလိပ်ကောင်းကောင်းလေးဆောက်ထားတယ် ရှားရှားပါးပါးပစ္စည်းတွေပိလက်မြေတွေအတန်တွေရှားဖွေပြီးကြိုးကြိုးပမ်းပမ်း၄-၅နှစ်ဆောက်လိုက်တော့အိမ်လေးတစ်လုံးဖြစ်တယ်ဖြစ်တော့လှလှပါးပါးလေးသဘောကျတယ်အေးအမတန်ကြိုးကြိုးပမ်းပမ်းဆောက်ထားရတဲ့အိမ်နေတော့လည်းနေလို့ကောင်းတယ်အိမ်ပတ်လည်းမှလည်းပဲကြည်ကောင်းအောင်ဆိုပြီးပန်းမင်းလေးတွေဗာလေးတွေစိုက်လို့ပြိုးလို့သဘောကိုကြားတယ်ကိုယ်အိမ်နဲ့ဝင်လာပြီဆိုလို့ရှိရင်စိတ်ထဲကိုကျဉ်းနှံ့မှုနှစ်သက်မှုနဲ့အပြည့်ဟုတ်ကလား အဲ့ဒါဟာအိမ်ကိုตายရနေတာမဟုတ်ဘူးလားตายရနေတာတတ်မဲ့နေတာဆိုတော့သူ့ကိုဘာခေါ်မလဲလောဘသူရောဥပကိလေသာမဟုတ်ဘူးလားသိကြသလားသိကြတယ်ဒီတော့အဲ့ဒီလောဘကလေးနဲ့ဒီအိမ်ကလေးကိုနေရတဲ့အခါကျတော့မချမ်းသာဘူးလားချမ်းသာတာပေါ့မဟုတ်လားငါအိမ်လေးငါအိမ်လေးနော် နေလို့ကောင်းလိုက်တာအသစ်ကလေးဟုတ်လားချမ်းသာလိုက်တာဒါပေမဲ့အဲ့ဒါသတိမထားလို့ပါမိများလောင်မှဖြင့်ဒုက္ခပဲဟဲ့မတွေးမိဘူးလားတွေးမိတယ်အဲ့ဒီအခါကျစိတ်ထဲမနဲ့ဖြစ်သွားပူကနေဖြစ်သွားတယ်နော်ပူကနေဖြစ်သွားတယ်ညကြတော့ကောင်းကောင်းအိတ်နိုင်ရလားဘာကြဘိုးကြိုက်လို့လားဘာလို့တော့ အေးသခိုးဖောက်မှဆိုလို့ဟုတ်ကဲ့လားသခိုးဖောက်မှဆိုလို့တကယ်လို့ဒါဒီအိမ်ကိုမตายမတတ်မဲ့ဘူးဆိုတခိုးဖောက်မှစိုးเสียလို့သလားကိုင်းဖောက်ခြင်းတလောက်ဖောက်ဖဲ့ခြင်းတလောက်ဖဲ့ငါတော့အိပ်ပြမခံဘူးအိပ်မယ်မဟုတ်ဘူးလားအဲ့ဒါမตายမတတ်မဲ့ဘူးအဲ့တော့မตายမတတ်မဲ့တဲ့ပုဂ္ဂိုလ်ကတော့စိတ်ချလက်ချအိပ်ရတော့မချမ်းသာဘူးလားตายတတ်မဲ့တဲ့ပုဂ္ဂိုလ်ကတော့တကြောင်ညကြတစိုးရင်နဲ့ဆိုတော့ဆင်းရဲသလားချမ်းသာသလား အဲ့ဒါကသူများပစ္စည်းမဟုတ်ဘူးကိုယ်ပစ္စည်းตายရတတ်မဲ့တဲ့လောဘတောင်မှပဲဒါလောက်ဆင်းရဲစေတာမဟုတ်လားမသေးကြဘူးလားတကယ်လို့များ မတော်တဆမီးလောင်သွားပြီဆိုလို့ရှိရင်တော့ဘာဖြစ်မလဲယူဖို့ပဲရှိတော့တယ်ဟုတ်လားဆောက်ဆောက်တာမကြသေးဘူးပစ္စည်းကရှာလိုက်တာလွန်ရော့အဲဒီငွေလေးကလည်းပဲရှိတဲ့အတွင်းပစ္စည်းလေးကိုရောင်းချပြီးတော့လောက်ရတာနေစရာမရှိလို့ဟုတ်ကဲ့လား အဲ့ဒါကိုအခုမီးလောင်သွားပြီဆိုတော့ဘယ်နဲ့လုံမလဲယူဖို့ပဲရှိတော့တယ်မန္တလေးမှာမီးလောင်တယ်လေအဲဒကမာကြီးတယောက်သူ့အိမ်နဲ့မလမကန်လမ်းပေါ်မှာတဲ့ဆရာကြီးတငင် ထိုင်းငိုးနေတာတဲ့ဘာမှလည်းမလုပ်တတ်ဘူးအဲ့ဒါလို့သာဆိုလို့ရှိရင်တော့အဲ့ဒါမယူနိုင်ဘူးလားယူနိုင်တယ်ဆိုတော့ဒါဒီလိုယူနိုင်တာဒီလိုငိုရတာမျက်ရည်ကျရတာဟာဘာကြောင့်ကြရတာတော့ဟဲ့လောဘကြောင့်ဘယ်လောဘလဲ ကိုယ်အိမ်ကိုကိုယ်ပစ္စည်းကိုตายရတတ်မဲ့တဲ့လောဘကြောင့်မသေးကြဘူးလားအဲ့တော့ကိုယ်ပစ္စည်းตายရတတ်မဲ့တဲ့လောဘကြောင့်ဒီလောက်ဆင်းရဲနေပြီဆိုရင် သူမြတ်ပစ္စည်းตายရတတ်မဲ့ရင်ပိုးပြီးမဆင်းရဲပြီဘူးလားဆင်းရဲတယ်ဒါကြောင့်မလို့စိတ်ညစ်မဲလျင်ဆင်းရဲပင်ဖြူရင်ချမ်းသာသည်အဲ့ဒီလောဘဝင်လာပြီဆိုလို့ရှိရင်ကိုယ်မှာရှိတဲ့တက်ရှိတက်ရှိပစ္စည်းပဲဖြစ်စေ သက်မှပစ္စည်းပဲဖြစ်စေသက်ရှိပစ္စည်းဆိုတာဘာတွေလဲသာသမီတွေပြီးတော့ကောအဲခွေးတွေကြောင်းတွေဟုတ်ကလားဆင်းတွေမြင်းတွေကျွဲတွေနွားတွေအဲ့ဒီပေါ်မှာတာယာတတ်မဲ့ပြီးတတ်မဲ့သည်ဖြစ်စေတက်မဲ့ပစ္စည်းတဲ့အိအိမ်တော်ပရိဘောဂစသည်အဝတ်ထဲစသည်တာယာတတ်မဲ့သည်ဖြစ်စေဘာပဲတတ်မဲ့တတ်မဲ့ဆင်းရဲတာကတော့သိကြတယ်မဟုတ်ဘူးလား အဲ့တော့တကယ်လို့ဆင်းရဲနေခြင်းနဲ့မဆင်းရဲခြင်းမှုဆိုရင် तू ဘာလုပ်ရမလဲအဲ့ဒါရတတ်မဲ့မှုလောဘကိုနဲနိုင်သမျှနဲအောင်ဆင်ញင်နှလုံးသွင်းသို့မဟုတ်သမထဥပဒနာဘာဝနာနဲ့ပယ်ရှားဟုတ်ကဲ့လားအခုနပြောတဲ့နီး6ပါးမှာသင်လျော်ရာနီးနဲ့လျှော်ဆေးပေးဟုတ်လားဘလောက်ဒီလောဘက အကျိုးမဲ့ကို ဖြစ်စေတယ်လို့ဆိုတော့လုတ်တော်အထာနာဇာနာတိလုတ်တော်ဓမ္မနာပတ္တိလုတ်တော်အထာနာဇာနာတိလုတ်တော်ဓမ္မနာပတ္တိအန္တဓမ္မန္တရာဟောတိယံလုတ်တော်သဟတေနရံအန္တဓမ္မန္တရာဟောတိယံလောဘောသဟတေနရံနေသောပုဂ္ဂိုလ်သည် အထံအကျိုးစီးပွားကိုလည်းနဇာနာတိမသိပါရတတ်မဲ့တဲ့လောဘဖြစ်နေရင်တဲ့မိမိရဲ့အကျိုးစီးပွားလည်းမသိဘူးသူတို့ဘာရဲ့အကျိုးစီးပွားလည်းမသိဘူးနှစ်ဦးစုံရဲ့အကျိုးစီးပွားလည်းမသိဘူးတဲ့အကျိုးစီးပွားဆိုတာမသိဘူးဆိုတာကဒီလိုသာယာတတ်မဲ့နေခြင်းကြောင့်မိမိမှာချမ်းသာကြိုးဖြစ်မလားသူ့မှာချမ်းသာကြိုးဖြစ်မလားမိမိသူတို့ဘာနှစ်ဦးလုံးမှာချမ်းသာကြိုးဖြစ်မလားဆိုတာသူမဝေမှမခွဲကြနိုင်ဘူးတဲ့ဒါပြောတာ ဆိုကြပါစို့သူတစ်ပါးမှာသူတစ်ပါးပစ္စည်းသူတစ်ပါးအိမ်မှာအာအဝတ်ကောင်းထဲကောင်းရှိတယ်ကိုယ်မှာအဝတ်ကောင်းထဲကောင်းမရှိဘူးဆင်းရဲတယ်ဒီတော့သူတစ်ပါးရှိမှဒီမှာရှိတဲ့အဝတ်ကောင်းထဲကောင်းကိုမိမိကလိုချင်တယ်နှစ်သက်တယ်တတ်မဲ့တယ်တတ်မဲ့ပြီဆိုလို့ရှိတော့ကချောင်းနေတယ်ဘယ်နေ့ဘယ်အချိန်မှဘယ်နေရာများသူဝတ်လှမ်းမလဲ အဲလှမ်းတဲ့တပြိုင်တည်းအဲ့အဝတ်ကိုသူရတဲ့နည်းနဲ့သုတ်တယ်မဟုတ်ဘူးလားရတဲ့နည်းနဲ့သုတ်တော့သူစိတ်ထဲမှာအဲ့ဒီအဝတ်ရရင်ဖြင့်သူ့မှာအကျိုးရှိလိမ့်မယ်လို့သူမထင်မယူဆဘူးလားယူဆတယ်နော် တကယ်တော့အဲ့ဒီအဝတ်ရတာနဲ့သူ့မှာအကျိုးရှိရလားဘာဖြစ်လို့စိတ်ချမ်းသာပါမလား ဘယ်ချမ်းသာမလဲစိတ်တထင်းနဲ့ဒီအဝတ်ကိုသူမြင်မြင်ထင်ထင်တကယ်လို့ပြိတ်မမိလို့လူမသိလို့မို့လို့သူရလို့ဝတ်အောင်တော့မြင်မြင်ထင်ထင်သူဝရဲပါမလားအိမ်ထဲမှာဝတ်တော့မှပဲအမေငါလှမ်းမြန်မြင်လိုက်မလားဟဲ့ဟောစိတ်ထဲမဖြစ်ပေဘူးလားအဲ့ဒီကလေးကချမ်းသာလားဆင်းရဲလားအဲ့တော့အဲ့ဒီလောဘဖြစ်စဉ်က तू ဒီအကျိုးအကြောင်းတွေ तू မျှော်ကိုပြီးသိခဲ့ရလားမသိခဲ့ဘူးတဲ့အဲ့ဒါပြောတာ လောဘောအထံလုတ်တော်အထဏဇာနာတိလုတ်တော်ဓမ္မနာပသတိလုတ်တော်လောဘကြီးသောပုဂ္ဂိုလ်သည်ဝါလောဘရှိသောပုဂ္ဂိုလ်သည်ဝါတာယာတတ်မဲ့နှစ်သက်နေသောပုဂ္ဂိုလ်သည်အထံအကျိုးစီးပွားကိုနာပတ္တိနာဇာနာတိမသိဓမ္မံတရားကိုလည်းနာပတ္တိမမြင်နဲ့လောဘစိတ်ထဲမှာတာယာတတ်မဲ့မှုနှစ်သက်မှုလောဘဝင်နေပြီဆိုလို့ရှိရင်သူဟာတရားကိုလည်းမသိတော့ဘူးတဲ့ ကုသိုလ်ကမ္မပဋ္ဌတရား10ပါးကစပြီးသူမသိတော့ဘူးကုသိုလ်ကမ္မပဋ္ဌတရား10ပါးဆိုတာကကာယကံဒုစရိုက်ရှောင်ကျင်မှုသူစရိုက်၃ပါးဝစီကံဒုစရိုက်၄ပါးကိုရှောင်ကျင်မှုသူစရိုက်၄ပါးဝစီသူစရိုက်၄ပါးမနောကံသူစရိုက်3ဒုစရိုက်3ပါးကိုရှောင်ကျင်မှုမနောသူစရိုက်3ပါးပေါင်း10ပါးဒါပြောတာအဲ့ဒီ ကုသိုလ်ကမ္မပဋ္ဌတရား10ပါးကစပြီးတော့ဘယ်တရားမှသူမသိတော့ဘူးတဲ့။ပါရတတ်မဲ့မှုဖြစ်နေလို့တဲ့။လုတ်တော်အထာနာဇာနာတိလုတ်တော်ဓမ္မနပတ္တိအန္တတမန္တရာဟောတိယံလောဘောတဟတေနရာယံယသမိန်ကလည်းအကျဉ်အခါ၌ဒါနရန်ထိုလူကိုလောဘောလောဘသည်ဝါလိုချင်တတ်မဲ့နှစ်သက်မှုသည် သဟတေဖိစီနှိမ့်ဆက်ဤတရားထိုအခါ၌တတ္တထိုလောဘအနှိမ့်ဆက်ခံရသော ပုဂ္ဂိုလ်အားအန္တဓမ္မအမိုက်မှောင်ကြီးသည် ဟောတိဖြစ်၏အကျဉ်အခါ၌အဲ့ဒီပုဂ္ဂိုလ်ကိုလိုချင်တတ်မဲ့မှုတာယာတတ်မဲ့မှုလောဘအနှိမ့်ဆက်အဖိစီခံရတယ်တဲ့အဲ့ဒီအခါမှာဒီပုဂ္ဂိုလ်ဟာဘာမှကိုမမြင်တော့ဘူးမသိတော့ဘူးတဲ့သူ့မှာမှောင်ကြီးကြသွားတယ်အန္တဓမ္မတရာဟောတိ မောင်ကြီးကြတယ်ဆိုတာအမှားမှန်အကြောင်းကျိုးအကောင်းဆုံးကိုခွဲခြားဝေဖန်ပြီးသိနိုင်တာပြောတာလားမသိနိုင်တာပြောတာလားမသိနိုင်တာပြောတာမသိနိုင်တော့ဘူးတဲ့အဲ့ဒါလို့မသိဘူးဆိုလို့ရှိရင်တော့မန္တာကိုလည်းအမှားမထင်ပေဘူးလားထင်တယ်အမှားထင်ပြီးတော့ရှောင်မိလိုက်မယ်အမှားကိုမှန်တယ်လို့မထင်ပေဘူးလားထင်ပြီးတော့မပြုတ်မိပေဘူးလားပြုတ်မိတယ်ဒီလိုဆိုလို့ရှိရင်အကျိုးနဲ့မလားအကျိုးရုံမလားအကျိုးရုံပဲတဲ့ ဒီမှာကြောင်ကျိုးမမြင်မိုက်မောင်ဝင်စိတ်စင်ဖြစ်စီတာပြီးတော့ပါလောဘအပြစ်သေချာစစ်ပဲပြစ်သူကိုပါဘုန်းကြီးကစာအုပ်ကြည့်နေတယ်မမြင်ဟာစာမျက်နှာနာမဘလောက်တော့ရှေ့ရှေ့ရှေ့အဲအဘိဇာဝိသမလောဘအဲ့ဒီခေါင်းစဉ်အောက်က ရောင်ကျိုးမမြင်မိုက်မောင်ဝင်စိတ်စဉ်ဖြစ်စည်းတာစိတ်စဉ်ဖြစ်စည်းတာဆိုတာဒီလိုလောဘောစိတ်တပကောပနောတဲ့လောဘလောဘသည်စိတ်တပကောပနောစိတ်အစဉ်ကိုဖြည့်ဆည်းတတ်၏တဲ့ကြည်လင်ဖြူစင်းနေတဲ့စိတ်အစဉ်ကိုလောဘကဖြည့်ဆည်းပြလိုက်တယ်လောဘဝင်လိုက်တာနဲ့အဲ့ဒီစိတ်အစဉ်ဖြူစင်းသေးလားမဖြူစင်းတော့ဘူးညင်မဲ့သွားပြီဒါကြောင့်မလို့ဒီလောဘဟာစိတ်အစဉ်ကိုဖြည့်ဆည်းတတ်တယ်တဲ့ ရောင်ကြိုမမြင်မိုက်မောင်ဝင် စိတ်စဉ်ဖြစ်စည်းတာလောဘအပြစ်သေချာစစ်ပဲပြစ်သူကိုပါဟုတ်ကလားဆိုကြောင်ကြိုမမြင်မိုက်မောင်ဝင်စိတ်စဉ်ဖြစ်စည်းတာဆိုကြောင်ကြိုမမြင်မိုက်မောင်ဝင်စိတ်စဉ်ဖြစ်စည်းတာ လောဘအပြည့်သေချာစစ်ပယ်ပြစ်သူကိုပါသို့လောဘအပြည့်သေချာ ဘုန်းကြီးတို့သာသနာမှာအင်မတန်ထင်ရှားတဲ့ဥပ္ပလဝံထေရီမဆိုတာကြားဘူးတယ်မဟုတ်လားယဟမဘေကုဏီမဘေကုဏီမဥပ္ပလဝံထေရီမဆိုတာကျန်ကန္တသာဒပေဒယဟနာမကိလေသာခတ်သိမ်းကင်းငြိမ်းပြီးတဲ့ပုဂ္ဂိုလ်ရုပ်စင်းအင်္ဂါကလည်းအင်မတန်တင့်နဲ့လှပါတယ်ရှေးဘဝရှေးဘဝတွေတုန်းကရုပ်စင်းအင်္ဂါတင့်နဲ့လှပါကြောင်း အလှူဒန်းတွေလှူခဲ့ပြုခဲ့ဘူးလို့ပန်းတွေလှူခဲ့တယ်အဝတ်အထည်တွေလှူခဲ့ဘူးတယ်အဲ့လိုလှူခဲ့တဲ့အခါမှာလည်းပဲသူကဆူတောင်းတာကအဲ့ဒါလိုဆူတောင်းခဲ့တယ်ဒါကြောင့်မလို့ဥပ္ပလဝဏ္ဏတဲ့ဥပ္ပလဆိုတာကကြာဝဏ္ဏဆိုတာကအစင်းကြာအစင်းကဲ့သို့လှပသောအစင်းရှိရပါလို့ဤလို့ဆူတောင်းပြည့်တဲ့ပုဂ္ဂိုလ်ဒါကြောင့်ဥပ္ပလဝဏ္ဏထေရီမတဲ့ကြာပါမြင်ဘူးလားမနဲ့နေတော့ နှင်းစီပါနဲ့ဘယ်ဟာပူလှရပါပူလှတယ်ဩဒါကြဆိုဒီတော့အဲ့ဒီထေရီမဟာမြတ်စွာဘုရားရဲ့တရားတော်နာကြားရပြီးတော့တရားတရားဖြစ်လို့မို့လို့မြတ်စွာဘုရားရဲ့သာသနာမှာဝင်ပြီးတော့ဘိက္ခုနီမပြုပြီးယဟန်တရားကျင့်ကြံပွားများအထုတ်တဲ့အခါကျတော့မလေးစဉ်ဖို့လေးစဉ်ရအရဟတမညာအရဟတဘုံညာရပြီးတော့ယဟန်နာမဖြစ်သွားတယ် လူဘဝကလေးကရုပ်ဆင်းအင်္ဂါတစ်နဲ့လှပါတယ်အမျိုးသမီးဘေကုဏီမှာဖြစ်တဲ့အခါကျတော့ဘလောက်ကြီးညိုစရာကောင်းမလဲစဉ်းစားကြည့်နော်အမှန်ကြီးညိုစရာကောင်းတယ်ဒါကြောင့်မလို့လူအများကြီးညိုကြတယ်ကုသိုလ်တော်ကုသိုလ်ပွားကြတယ်သရတရားဖြစ်ကြတယ်တို့တော့အဲ့ဒီထဲမှာသရမဖြစ်ဖဲနဲ့တဏှာဖြစ်နေတဲ့ပုံကိုတယောက်ကလည်းရှိတယ်အဲ့ဒီဘိက္ခုနီမကိုလူကလေးကစိတ်ထဲမှာနှစ်တဲ့သဘောကြပြီးတာယာတတ်မဲ့ပြီးတော့ လောကသဘောအရပြောရမယ်ဆိုလို့ရှိရင်မေတ္တာသက်ဝင်ချစ်ခင်နေတယ်ပေါ့လေဒါမေတ္တာသက်ဝင်ချစ်ခင်နေတယ်ဆိုတာမေတ္တာဆိုတဲ့စကားလုံးကအမှန်ကမိမိအာယုံပြုတဲ့ပုဂ္ဂိုလ်ချမ်းသာအေးမြစေလိုတဲ့စိတ်ဟုတ်တယ်မဟုတ်လားဒါပေမဲ့လို့အခုဒီတကာကဥပ္ပလွန်ထေရီမကိုလူဘဝကလေးကနေပြီးတော့တာယာနှစ်သက်တတ်မဲ့ခင်မင်းနဲ့ဆိုတာချမ်းသာသူ ချမ်းသာစေလိုတာလားကိုချမ်းသာခြင်းလား ကိုချမ်းသာကျင်တာတော့ဒီလိုဆိုလို့ရှိရင်မေတ္တာဟုတ်ပါမလားဒါမဲ့လောကမှာပြောကြတာကတော့မေတ္တာတဲ့ဝင်ရှိခင်တယ်တဲ့ပြောင်းပြန်ကြီးဖြစ်မနေဘူးလားဖြစ်တယ်နော်စဉ်းစားကြည့်ပါမေတ္တာဆိုတာသူ့ဖို့နော်မေတ္တာဆိုတာသူ့ဖို့ချစ်တာဆိုတာဟဲ့ကို့ဖို့မဟုတ်ဘူးလားအေး အဲ့တော့ပြောင်းမြန်ကြီးဖြစ်မနေဘူးလားစကားသုံးတာလေစကားသုံးတာပြောင်းမြန်ကြီးဖြစ်နေမေတ္တာသက်ဝင်ချစ်ခင်နေတယ်နော်ပြင်သုံးဖို့ကောင်းတယ်ဒီတော့တာယာတတ်မဲ့နှစ်သက်နေတယ်ဆိုတော့လောဘမဟုတ်ဘူးလားဥပကိလေသာအငြိအကျေနာမည်ကမောင်နန္ဒတဲ့ဘယ်သူတဲ့တော့ မောင်နန္ဒတဲ့မောင်နန္ဒကိုဗမာပြန်ရမယ်ဆိုလို့ရှိရင် မောင်ချစ်ခင်ဟုတ်ကလားနန္ဒဆိုတာချစ်ခင်တာနှစ်သက်တတ်တဲ့ပုဂ္ဂိုလ်တဲ့ဟုတ်ကလားဒါကြောင့်မလို့သူ့ကိုနာမည်ပြန်မဲ့မြန်မာပြန်မဲ့ဆိုလို့ရှိရင်တော့ဘယ်လိုပြန်ရမလဲမောင်ချစ်ခင်လို့ပြန်ရလိမ့်อืมတော်တော်လဲချစ်ခင်တတ်တဲ့ပုဂ္ဂိုလ်ကိုဉာဏ်ဉာဏ်ဖမှန်ဘိက္ခုနီမမှာယိုးပြီးတော့တော်တော်ဘိက္ခုနီမဘဝကြမှာမဟုတ်ပါဘူးသူကလူဘဝကလေးက အဲ့ဒါလည်းပဲသူဟာမောင်နန္ဒကဥပ္ပလဝန်ထေရီမရဲ့တူအရင်နဲ့နော်တူအရင်ကအတော်ကို သူစိတ်ထဲမှာနှစ်သက်တာရတတ်မဲ့နေတာလောကကွာမကြောက်လားဟမ်ရှိပါမလားဒီလိုဟာမျိုးဘယ်မှာများတွေ့ဘူး ဟန်တာဝရီခေတ်ကဟုတ်တယ်မဟုတ်လားပါတယ်တော့နတ်ရှင်နောင်တို့ဓာတုကလျာတို့ဟုတ်တယ်မဟုတ်လားဒီလာဖေးဆိုတာကြားတယ်မဟုတ်လားပါတယ်တော့ဟမ်อืมအဲ့ဒီမဲအဲ့ဒီမဲထားပါတော့လေဒီဒီမဲထားတော့เนาะဒီတော့ တာယာတတ်မဲ့တဲ့လောဘဖြစ်တော့အမြဲတမ်းပဲဒီဘိက္ခုနီကိုသူကြံစည်းနေတယ်နန္ဒကအဲ့ဒါသူ့စိတ်ထဲမှာဒီတာယာတတ်မဲ့တဲ့လောဘအငြိအကျေးဝင်နေတော့ဒီအငြိအကျေးကြောင့်သူကဒီဘိက္ခုနီကိုကြံစည်တဲ့မကြံစည်တဲ့ဆိုတာသူသိတာအဲ့ဒါပြောတာအကျိုးစီးပွားကိုမသိဘူးတဲ့ဒီလောဘဝင်လာပြီဆိုလို့ရှိရင်ဘာလို့မသိသလဲလို့ဆိုတော့တဲ့ လောဘဝင်လာတာနဲ့သူဟာအမှောင်ကြီးကြသွားတာပဲအန္တဓမ္မန္တရာဟောတိယံလောဘောတဟတိနရ အမှောင်ကြီးကြသွားတယ်ဆိုတာသူ့မှာညာအလင်းရတာပြောတာလားညာအလင်းမရတာပြောတာလားအဲညာအလင်းမရတဲ့ကသူဘာအကြောင်းကျိုးအကောင်းဆိုဝေဖန်နိုင်မလဲမဝေဖန်နိုင်တော့ဒီဘိက္ခုနီကိုသူမตายရသင်မှု မတတ်မသင်မှုဒါတကယ်ကြီးမားတဲ့အကုသိုလ်ကြီးပဲလို့သူမသိဘူးမဟုတ်ပေဘူးလား အကျိုးစီးပွားကိုမသိဘူးတဲ့ဒါနဲ့တနေ့တော့ဥပလွန်ထေရီမကဆွမ်းငံကပြန်လာဆွမ်းငံကပြန်လာတော့ဆွမ်းငံပြန်ပြီးတော့ဆွမ်းအပြင်ဘက်မှာအကြောင်းအပြင်ဘက်ကဆွမ်းကြောင်းမှာဖုံးပေးဆွမ်းချုံဆွမ်းကြောင်းဖုံးပေးပြီးတပိတ်ပါဆေးပြီးပြန်လာအဲဆွမ်းမဖုံးပေးရသေး ဖန်ခါရကပြန်လာပြန်လာပြီးတော့တပိတ်ကိုတနေရာမှာထားပြီးသူ့ကျောင်းကနေကညောင်ဆောင်ပေါ်တက်ပြီးအနာဖြေလိုက်တာအနာပြေလိုက်တာမှအပြင်ဘက်ကအလင်းရောင်ကျဲကျဲတောက်နေတဲ့နေဘူးမှကြည့်လာရတဲ့မျက်စိဟာအတွင်းလဲဝင်လိုက်လဲဝင်လိုက်တဲ့အခါကျတော့မျက်စိအခိုးရိုက်ပြီးတော့မှုံမှုံမွမ်းမွမ်းဖြစ် ဒီခါမှာပဲသူလည်းညောင်ဆောင်မတလွန်မောသူအနာယူအပန်းဖြီလိုက်တယ်အဲ့ဒီတည်းမဲ့အကြံစီနဲ့တလွန်အောက်ကနေပြီးတော့စောင့်ချောင်းနေတဲ့မောင်နန္ဒဒီဘိက္ခုနီကိုဖျက်ဆီးလိုက်တယ်ပြောတယ်ဘိက္ခုနီကဟဟမလုံနဲ့ဟလူမိုက်လူမိုက်လူမိုက်မလုံနဲ့လို့ဒီလိုပြောတယ်ဒါပေမဲ့လို့လောဘဘလူးစီးနေတဲ့နန္ဒက သူစိတ်ထဲမှာအမှောင်ကျနေတော့ဘာမှအကြောင်းအကျိုးအကောင်းဆိုမသိမမြင်တော့ပြုမိပြူရသူပြုနောက်သူကျောင်းကန်းကထွက်သွားတယ်ကျောင်းကန်းကထွက်လို့မြေကြီးပေါ်လဲသူ့ခြေတော့ချမိရောတခါတည်းမြေကြီးကသူ့စုပ်ပြီးတော့မျိုးသွားတယ်မြေကြီးတော့ဘယ်လိုခြေတော့ချမိရောတခါတည်းမြေကြီးကစုပ်ပြီးမျိုးသွားတော့အောက်အဝီစီငရဲမှတခါတည်းရောက်သွားသည်တဲ့ ဒီလောက်ကြီးမားတဲ့အကုသိုလ်ကံကိုကျူးလွန်တဲ့ပုဂ္ဂိုလ်မြေမြူတယ်ဆိုတာမဖြစ်နိုင်ဘူးဟာအင်မတန်ဖြစ်နိုင်တာပေါ့အခုကာလလည်းပဲလူတွေကသတိမထားကြလို့လားမြေမြူတယ်ဆိုတဲ့အကျိုးပေးမဟုတ်တော့လည်းပဲအင်မတန်ကြီးမားတဲ့အကုသိုလ်ကံပြုတဲ့ပုဂ္ဂိုလ်ဟာတနည်းနည်းနဲ့တော့မကောင်းကျိုးထိတာသိကြတယ်မဟုတ်ဘူးလားကားတိုက်ရင်လည်းခံရမယ်လူရိုက်ရင်လည်းခံရမယ်ဒါမှမဟုတ်အမြင့်ပေါ်ရင်လည်းလိတ်ကြသေးရင်လည်းသေမယ်ရေရင်လည်းမြုပ်ချင် ရေထဲလည်းမြုပ်ချင်မြုပ်မျောချင်မျောမယ်ဒါတခုခုဖြစ်တိုင်းဖြစ်နိုင်တာပဲအမှန်တန်ကြီးမားတဲ့အကုသိုလ်ကံကိုဒီတော့ဒီမှာသူ့တဏ္ဍာမှာဖြစ်တဲ့တာယာတမဲ့မှု လောဘအငြိအကျေးကသူ့ဘယ်အထိဆွဲချသွားလဲအဝိဇိအထိဆွဲချသွားတယ်အဲ့ဒီဆင်းရဲလောက်ကြီးမားတဲ့ဆင်းရဲရှိပါဦးမလားမရှိဘူးတဲ့ဒါကြောင့်လောဘမြတ်စိတ်ထဲဝင်လာပြီဆိုလို့ရှိရင်တာယာတမဲ့မှု လောဘဝင်လာပြီဆိုရင်အဲ့ဒီလောဘကိုနီး၆မျိုးမှတစ်မျိုးမျိုးနဲ့ပယ်ပယ်မိအောင်ပယ်ပါတဲ့ပယ်လို့ရှိရင်တော့ချမ်းသာမယ်တဲ့မပယ်ရင်တော့ဆင်းရဲမှသိကြတယ်ဒါပေမဲ့အဲ့ဒါလောက်မကြီးတဲ့လောဘရှိသေးတယ်အဲ့ဒါလောက်မကြီးတဲ့လောဘကလည်းပဲသူနည်းနဲ့သူဆင်းရဲတာရှိတယ်ဒါပေမဲ့လို့အဲ့ဒါမျိုးကြတော့လောဘလို့စိတ်အငြိအကျေးလို့လူကိုဆင်းရဲစေတဲ့တရားလို့ပရိမထားမိကြဘူးအမှတ်တမဲ့ပဲ ဘုန်းကြီးတို့ညဇာဗျာလက်ထက်ကဂန္ဓတထေဆိုတာတစ်နှစ်တစ်ကြိမ်သူရဲ့အိမ်ရှိမှယရဏမန္တကြီးထိုးပြီးတော့အဲ့ဒီယရဏမန္တကြီးရဲ့အလဲမှာကြီးကျယ်တဲ့စားပွဲတောက်ပွဲကြီးသူကျင်းပလေရှိတယ်ကြီးကျယ်တဲ့စားပွဲတောက်ပွဲကြီးဆိုတော့ မန္တကုကယရဏမန္တဆိုတော့အထက်မှာရှိတဲ့အခင်းအကျင်းတွေကလည်းပဲရှင်ငွေကြောက်တံပရမယာတွေနဲ့စိန်နေနဲ့စီးပြီးတော့ခင်းရကျင်းရကျင်းထားတဲ့အားတွေပေါ့တခြားမပြောနဲ့ခြီနှင်းတက်တဲ့ခြီနှင်းကုန်အဲ့ဒါတခုပဲအသဗျာတသိမ့်တန်တယ်တဲ့ဘယ်လိုဆိုတော့ဘလောက်သူရဲ့စာဝတ်တော့ပဲကြီးကျယ်စီကားမလဲဆိုတော့ကြီးအာများပြားမလဲဆိုတာစဉ်းစားကြည့်ပေါ့အဲ့ဒီမှာ စားပွဲတောက်ဖွဲ့တွေအဲ့ဒီခေအဲ့ဒီအခါမှာရှိသမျှစားပွဲတောက်ဖွဲ့တွေအကုန်လုံးအပြည့်အစုံစီမံထားပြီးတော့တသိန်းတန်နဲ့ခွက်ထဲမှာအဲ့ဒီစားပွဲတောက်ဖွဲ့တွေတစ်ခုစီတစ်ခုစီထည့်ပြီးတော့ဒီလူကဒီတထေးကစားလေးရှိတဲ့ဒီတော့အဲ့ဒီတထေးရဲ့ကြီးကျယ်တဲ့စားပွဲတောက်ဖွဲ့ကျက်တွေကိုမြို့လူတို့ကလာပြီးကြည့်ကြတယ်လာပြီးကြည့်ကြတာ မမြင်ရတဲ့လူတွေကရှေ့ကထိုင်ကြည့်တဲ့လူကကြည့်နောက်ကမတ်တရကြည့်တဲ့လူကကြည့်အဲ့ဒီမတ်တရကြည့်တဲ့လူတွေများလာတဲ့အခါကျတော့နောက်ကလူတွေကမမြင်ရတော့ဂရင်တွေဝတက်ကြည့်ကြရတယ်ဂရင်တစ်လုံးမတက်ကြည့်လို့မမြင်ရနောက်ဂရင်တစ်လုံးဆင်းနှလုံးဆင်းသုံးလုံးဆင်းမလေးကြည့်လိုက်ကြည့်လိုက်တော့လူလူတွေအများကြီးပဲတဲ့ဒါနှစ်ဆင်းနှစ်တိုင်းတဲ့ဒါနဲ့ တောကထင်းရောင်သမားတယောက်ကအဲ့ဒီနေ့သူထင်းရောင်သွားတဲ့အခါကျတော့ဂန္ဓာတထေစားပွဲတောက်ပွဲကျင်းပတဲ့နေ့နဲ့တိုးတော့မြို့မှာရှိတဲ့သူ့ရဲ့ဖောက်တဲ့သူ့မိတ်ဆွေကကဲတငယ်ချင်းလာဒီကနေ့အထူးဆန်းပြရမယ်ဂျုံတော့ဂျုံပဲပဲတစ်နှစ်မှတစ်ခါတွေ့ရတယ်လာလိုက်ခဲ့ဆိုပြီးခေါ်သွားခေါ်သွားတဲ့အခါကျတော့အဲ့ဒီကဏ္ဍတတိစာဝေတဝေအကြည့်ခိုင်းလို့ကြည်တယ် ထင်အောင်သမားစဉ်းစားကြည့်ပါမြို့ကိုထင်အောင်လာတယ်ဆိုတော့အချိန်မီသူရောက်အောင်လာရမယ်တောကလာရတယ်ဆိုတော့စောစောထမလာလို့မရဘူးအဲ့ဒီခက်ကလင်းမြန်မရှိဘူးမဟုတ်ဘူးလားလင်းမြန်မရှိတော့နေနေမှလာလို့ရမလားမရဘူးသူ စောစောထလာရမယ်စောစော3နာရီလောက်4နာရီလောက်တော့ထလာရမယ်လဲပါရမှာပေါ့လဲမပါလို့ပဲရမှာ အဲလဲမပါဘူးဆိုလဲတချို့လည်းပဲအထမ်းနဲ့ထမ်းပြီးသွားမှာပေါ့လေအဲ့ဒါတော့မနေ့စောကြီးထလာရတဲ့အေးရေးကမောဝတဝဘိုက်ထဲမှာကဘာမှအစာကမရှိပေဘူးဒီကြတော့ဖောက်တယ်ထင်းပေးအဲ့ဖောက်တယ်စီကငွေရမှ သူက ထမင်းစားရမှာကိုထမင်းလေးတပြားဖို့နှစ်ပြားဖို့လောက်ဝယ်ပြီးတော့စပြီးဘိုက်ထဲဘိုက်ပြအောင်သွတ်ရမှာပြီးတဲ့အခါကျမှအိမ်ပြန်ရမှာ သမင်းတပြားဖို့နှစ်ပြားဖို့နဲ့ဘယ်နဲ့တော့ဝါပါမလားဟမ်ဘယ်နဲ့ထင်တော့ဟုတ်ကလားအဲတပြားဖို့နှစ်ပြားဖို့တော့မသိဘူးဒီခေတ်ဒီခါမှာငါးချက်ဖို့တော့မဝဘူးတဲ့မင်းညကပဲပြောတယ်မင်းညဟာသမန်နေညပဲပုံနှိပ်တိုက်ရှင်တယောက်အဲ့ဒါသူ့အလုပ်သမားတွေကိုတဲ့ညစာလဲကြွေးရတယ်တဲ့ဘာကြောင့်လဲလို့ဆိုတော့ မီးကနေကြတော့ပြက်ပြက်သွားလို့တဲ့ပြက်ပြက်သွားတော့ညကြတော့မှညမီးလာတဲ့အခါထပြီးလာခိုက်မှတမ်းပြီးဖမ်းပြီးရိုက်ကြရတယ်တဲ့ဒါကြောင့်မို့အစင်းနဲ့အိမ်မှာအိတ်ခိုင်းပြီးတော့အဲ့ဒါညစာလဲကျွေးရတော့သူတို့ကိုထမင်းမိုးညငါးချက်ပေးလိုက်တယ်တဲ့အခုတရက်နှစ်ရက်မှာတဲ့အဲ့ဒီကောင်းနှစ်ပြောတယ်တဲ့ဆရာကျွန်တော်တို့ငါးချက်နဲ့ထမင်းမဝဘူးဗျာလို့ပြောတယ်တဲ့ငါးချက်နဲ့ထမင်းမဝဘူးဟာဟုတ်ပါမလားကွယ်ဆို ဟုတ်ပါတယ်ဆရာလို့ဆိုတဲ့ထမင်းဘိုးတော့မတက်ဘူးဒါမဲ့လို့ထမင်းထဲတော့လျှော့ထဲ့တယ်လို့ဆိုတဲ့ဒါကြောင့်မဝဘူးတဲ့ဒီခေတ်ဒီအခါငါးချက်နဲ့မဝပြီမဲ့လို့ဟိုခေတ်ဟိုအခါမှာတော့နှစ်ပြားနဲ့လည်းဝတာပဲဘုန်းကြီးတို့ငယ်ငယ်တုန်းကအဲ့ဒါနှစ်ပြားကိုထမင်းသက်စားဘူးတဲ့အဲစားလို့လည်းကောင်းတယ်ဝါလည်းဝတယ်အဲ့ဒါဒီထက်ကတချို့ပုံကိုယ်တွေအဲ့ဒီခေတ်အဲ့ဒီအခါမတွေ့ဘူးမကြုံဘူးသေးဘူးနော်ရုပ်ရှင်ရိုက်ပြရင်တော့ကြည့်ရလိမ့်မယ်ဒီတော့ အဲ့ဒီကြမှာသူကထမင်းစားရမှာသို့တော့အခုသူ့ဖောက်တဲ့ကပိုက်ဆံပေးလိုက်တယ်သို့တော့လာကွယ်အထူးအဆန်းကြည့်အောင်ဆိုပြီးသွားပြီးတော့ကြည့်ဖို့ရအတွက်ခေါ်တော့လိုက်သွားတယ်သူလည်းကြည့်ကျင်တယ်ဟိုကြကြည့်တယ်အမလေးပေါ်လိုက်တဲ့ဟင်းတွေထမင်းတွေစားပွဲတောက်ပွဲတွေသီးစားတွေမလေးငါနဲ့နော်စားလိုက်ချင်တယ်ဘာလို့သူတလောက်စားခြင်းလဲမူလအစားနေတာမဟုတ်လား မူလအစားနေတဲ့ပုဂ္ဂိုလ်ကဒီလောက်ကောင်းတဲ့အစားတောက်တယ်မြင်သေမရပဲနေပါမလားမနေဘူးအဲသိစားရင်နေတယ်ဆောက်တီလို့မရဘူးဒါနဲ့ရှေ့တိုးတိုးသွားတယ်သူတငယ်ချင်းကဟဲ့ဘယ်တော့ဆွဲဆွဲထားတယ်တိုးတိုးတိုးတိုးနဲ့နောက်ကြတော့သူမနေနိုင်ဘူးဖွင့်ပြောတယ်ဟေ့တငယ်ချင်းဖြစ်ဘူးငါတို့စားကြင်လှပြီအငါတောင်းပေးစမှာသူမိတ်ဆွေကလည်း ဒါမင်းတို့နဲ့တို့နဲ့တန်တဲ့စားတော့မဟုတ်ဘူးတောင်းလို့ဘယ်ရမလဲမလုပ်ပါနဲ့တိုးတို့တိုးတို့နဲ့အဲဒါလိုအကျဉ်းချင်းဖန်ဖန်တောင်းမှနောက်ကြတော့ဒီလိုဘလောက်ကြအောင်စားကျင်တဲ့စိတ်လောဘအားကောင်းလာတယ်လဲဆိုတော့တငယ်ချင်းတော့မပြောတော့ဘူးသူ့ဟာသူလဲဘယ်လိုဘယ်လိုရောက်သွားမှမသိဘူးတထဲရှိရောက်တာဟိုတွန်းဒီထိုးနဲ့ရောက်သွားတယ်နဲ့တူပါတယ် ဒါလူတွေလည်းဝိုက်ပြီးကြောင်ကြည့်နေကြတယ်ရောက်သွားတော့မှချက်ချင်းပဲတထေမင်းနဲ့ကျွန်တော်ကိုစကားလေးတစ်ခွန်းတစ်ခွန်းပြောခွင့်ပြုပါတထေမင်းစားတဲ့တောက်တဲ့အစားအစာတွေတဲကတစ်ခုခုကိုကျွန်တော်ကြွေးပါကျွန်တော်စားခြင်းလုံးလုံးမလို့မရှက်မကြောက်တောင်းရပါတယ်အဲ့တော့တထေကဩအမောင်ကစားခြင်းလေကိုစားခြင်းလဲပေးရမှာပေါ့ဒါပေမဲ့ အဲ့ဒါအမောင်စဉ်းစားပေါ့တို့များဒီလိုဖွဲဖွဲရရတွေစားနိုင်တောက်နိုင်အောင်နဖူးအချွေချီမကြပြီအထိကိုဆင်းရဲစိတ်ဆင်းရဲခံပြီးတော့အဲ့ဒီဆင်းရဲနဲ့ရင်းနှိပ်ပြီးယူခဲ့ရတဲ့ရခဲ့ရတဲ့အစာတောက်တွေဒါကြောင့်မင်းလည်းပဲဒီဟာမျိုးစားကြတယ်ဆိုလို့ရှိရင်ငါလိုဆင်းရဲနဲ့မင်းရင်းနှီးရလိမ့်မယ်မင်းခန္ဓာကိုယ်နဲ့မင်းစိတ်နဲ့ရင်းနှီးရလိမ့်မယ်ဒီလိုဆိုရပါရဲ့စားကြနေပြီဆိုတော့ဒီကလူက အာတထင်းမင်းစားတာစားရလို့တော့မလုပ်ရလို့ကကျွန်တော်လုပ်ဒီကောင်းပြီဒီလိုဆိုလို့ရှိရင်မင်းစားရတော့ရစေမယ်တို့များစားပွဲတောက်ပွဲပြီးတဲ့အခါကျတော့တို့စီလာခဲ့ခေါ်လိုက်တယ်အဲသူစားပွဲတောက်ပွဲပြီးအောင်စောင့်နေရတာသူခမညာဘုန်းကြီးနာတထင်းမင်းဆိုရင်တော့နည်းနည်းတော့ကြွေးလိုက်ပါပါကဲကွယ်ဒါလေးတော့ကဲမင်းအစာဒီစားထားပြီးတော့ငါစီလာခဲ့ပေါ့နော် အခုကဘာမှမပေးလိုက်ဘူးတဲ့အဲ့ဒါနဲ့ဇဝေတဝက်ပြီးတဲ့အခါကျတရေမင်းစီသွားတဲ့အခါကျတော့ခောက်ပြီးကွယ်အဲ့ဒါဟာငါတစ်သက်လုံးကုန်းပြီးကျုံလောက်ရတဲ့ပိုက်ဆံနဲ့ဝယ်ထားရတဲ့ငွေနဲ့စုထားရတဲ့စာပွဲတော့ပွဲပဲအဲ့တော့မင်းလည်းပဲအဲ့ဒီစာပွဲတော့ပွဲမျိုးစားရင်တောက်ချင်တယ်ဆိုလို့ရှိရင်ငါအိမ်မှာ၃နှစ်ကြုံခံဟော၃နှစ်ကြုံခံပြီဆိုလို့ရှိရင်တော့မင်းရပြီလားမှတ်ပြီတော့ မင်းတနတ်စာ၃နှစ်ကြုံခံပြီးအလုပ်လုပ်ရမလဲကဲဘယ်သူလုပ်မလဲအဲဒီပြိဿထက်ကဘယ်သူလုပ်မလဲဘယ်သူမှမလုပ်ဘူးနော်ဘယ်သူမှမလုပ်ဘူးဒါပေမဲ့ဒီအဖြစ်ပြက်ကအိန္ဒိယမှာဖြစ်တဲ့အဖြစ်ပြက်အိန္ဒိယသားတွေဆိုတာစဉ်းစားကြည့်ပါရှေ့ကဂျာရူဝါဒဂျာရူဝါလာတွေဆိုလို့ရှိရင်အဲ့ဒါတနေ့တပြားရလည်းပဲတပြားနဲ့သူတို့အလုပ်လုပ်တယ်မဟုတ်လားဟုတ်တယ်မဟုတ်လား တပြားနဲ့ပဲလှုပ်လှုပ်ပြီးတော့ကလပဲဝါနေတာပဲသူတို့ကအစင်းရဲ့ပင်မခံနိုင်တဲ့လှုပ်တဲ့ရသမျှစုတဲ့အဲရသမျှစုပြီးနောက်ကြာတော့တဖြည်းဖြည်းကြာလာတဲ့အခါကျတော့ရမုံမြို့လည်းမှာအဲ့ဒါတိုက်ကြီးတာကြီးကုမ္ပဏီကြီးနဲ့အဲ့ဒီအခါကျတော့မှဗမာတွေကိုငှားတယ်တမျက်လဲလဲမဟုတ်လားလာအထယ်လိုက်တွေတဲလဲကူလီလောက်လဲဒီခါကျတော့ခိုင်းပြီ အဲ့ဒီခေအဲ့ဒီခါတွေးဘူးတဲ့လူကလည်းခက်ရှားရနဲ့တူတယ်အဲ့ဒါလိုလူမျိုးတွေဒီကဒီတကာကမှန်မှတရေမင်းလောက်ပါမယ်ဘုန်းကြီးထင်ပါတယ်အဲ့ဒီအခါကျတော့တော့ထမင်းညံလေးဟင်းညံလေးတော့ကျွေးပြီနဲ့တူပါရဲ့မကျွေးရင်လည်းဒီတကာဒုက္ခရောက်မှာပေါ့လေအဲအိန္ဒိယသားရက်ဆက်တဲ့အခါကျသိရက်ဆက်တာ အမှန်တန်ရက်ဆက်တယ်ဒါကြောင့်မလို့မြတ်စွာဘုရားလက်ထက်ကအဖြစ်ပြက်တွေဟာတချို့ဟာမယုံကြည်နိုင်စရာတွေတောင်မှပဲဖြစ်တယ် တကယ်ရက်ဆက်တဲ့လူတွေပြီးတော့နိုင်ပြီဆိုလို့ရှိရင်လည်းတိတ်ဖိတာ ကြောက်ပြီဆိုလို့ရှိရင်လည်းပဲအဲ့ဒါရှိခိုးတာပဲဘုန်းကြီးဟို63ခုကအိန္ဒိယထဲမှာနေတော့အိန္ဒိယထဲလျှောက်သွားတော့ကုသိဏယုံမြတ်စွာဘုရားပြိဋိဘံဆန်တဲ့နေရာအဲ့ဒီသွားတော့အဲ့ဒီမှာသုံးညအိမ်နေပြီးတော့ ဘုရားရှင်ပြိဋိဘံသန္တာအာယုံပြုပြိဋိမဟာပြိဋိဘနာသုတ်ဆင်းခြင်းနှလုံးသွင်းစသည်ပေါ့လေလောက်ပြီးတော့ပြန်တော့ဂောရတုဘုဒ္ဓဆိုတာအဲ့ဒီဘုဒ္ဓမှာအဲ့ဒီဘုဒ္ဓကနေပြီးတော့ယထာစီရအဲ့ဒီဘုဒ္ဓကိုတော့ကားနဲ့သွားရကုဏိနာကနေပြီးတော့ကားနဲ့သွားတော့ဂောရပုဘုဒ္ဓရောက်ရောက်တော့ယထာမလာသေးဘူးယထာကတဏှာကြီးလောက်ဆောင်အောင်ပဲဒါနဲ့လက်စေးချီစေး မျက်နှာလေးသိချင်လို့လူလန်းဆန်းသွားအောင်ဆိုပြီးတော့ဟိုရေချိုးအိမ်ထဲဝင်သွားတယ်သူတို့စီမှာအဲ့ဒါလိုလက်စဲချီစဲမျက်နှာသိရအောင်ဆိုပြီးတော့တမင်းကိုလှုပ်ထားတာဘုရားမှရှိတယ်နဟာနာဂရလို့ခေါ်တယ်ပါဠိလိုတော့နဟာနာဂရပဲသူတို့ခေါ်တော့နာနာဂရလို့ခေါ်တယ်ပါဠိစကားလုံးမှာပဲရေးတာကတော့ပါဠိစကားလုံးဆိုတော့လည်းပဲအမှန်ဟိန္ဒူပေါ့လေဟိန္ဒူစကားလုံးမှာနာနာဂရဝင်သွားတယ်အထက်မှာ ရေငုတ်လေးငုတ်ရှိတယ်ရေငုတ်လေးငုတ်မှာလူဟိုရင်တရက်လွတ်အောင်သူတို့တင်ထားတာပါအဲ့ဒီရေငုတ်လေးငုတ်နဲ့မြင်နေချင်းဆိုင်နန်းရအဲ့ဒီနန်းရအတွဲမှာမှာအပန်းဖြေထိုင်ရအောင်ဆိုပြီးတော့ကွန်ကရစ်ခုံတွေလှုပ်ထားတယ်ဘုန်းကြီးဝင်သွားတဲ့အခါကျတော့ဆေးကြောပြီးတဲ့လူလဲနှစ်ယောက်သုံးယောက်ပြန်ထွက်လာတယ်အထက်မှာကလားသုံးယောက် အဲ့ဒီကခုံပေါ်မှာထိုင်နားနေကြတယ်ထိုင်နေကြတယ်သူတို့မှဒုတ်ရှည်ကြီးတွေနဲ့အဲ့တော့ဒုတ်အရှည်ကြီးတွေကင်နေဆိုကြတဲ့ဒီကလားတွေဘာကလားတွေအဲဘုန်းကြီးတို့ပြိဿမသိဘူးနော်နွားကြောင်သားကလားပေါ့မဟုတ်ဘူးလားကလားနွားကြောင်သားတွေကဒုတ်ရှည်ကြီးတွေကင်နာဘုန်းကြီးတို့စီလိုဒုတ်တူတူလေးတွေမဟုတ်ဘူးအရှည်ကြီးတွေမှာသူတို့တရတရသာသာရှိတယ်ဒါနဲ့ဘုန်းကြီးလည်းပဲ အထက်မှာပထမရေပိုက်ဖွင့်ပြီးတော့မျက်နှာတက်လက်ဆေးလက်ဆေးပြီးတော့ခြီဆေးအဲဘုန်းကြီးခြီဆေးနေတော့ထိုင်းနေတဲ့ကလားတော်ကောင်ကလှမ်းပြီးဟောက်တယ်ဝူဝါနဲ့ဘုန်းကြီးလည်းနားမလဲပါဘူးဟိန္ဒူစကားနည်းနည်းပါးပါးတော့ပြောဖြစ်သွားဖြစ်လာဖြစ်အောင်တော့တတ်တယ်ဒါမှမဟုတ်အဲ့ဒီကလားပြောလိုက်တာနားမလဲဘူးဒါသိတော့သိလိုက်တယ်သိလိုက်တာကတော့ဒါ ငါသူငေါတာမှန်တာပဲလို့ဒီလိုတော့သိလိုက်တယ်။ဒါနဲ့ဘုန်းကြီးဆဲပြီးတော့သူ့မျက်နှာချင်းပြန်ဆိုင်လိုက်တယ်။လှည့်ဆိုင်လိုက်တော့အဲ့ဒီခါကျတော့သူပြောတဲ့စကားဘုန်းကြီးနားလည်သွားတယ်။ဘာပြောတာလဲဆိုတော့အဲ့ဒီရင်ကုန်ဟာမျက်နှာသိဖို့ရင်ကုန်ဘာလို့ချီရောက်ဆေးရတာလဲ။အမှန်တော့ဟိုထွက်သွားတဲ့လူတွေလည်းသူတို့လည်းမျက်နှာသိလက်စေချီဆေးပြီးတော့သွားတာပဲ။အဲဘုန်းကြီးကိုတက်တဲ့ ကြောက်မလားလို့ပေါ့လေ၆တာဒီတော့ဘုန်းကြီးအဲ့ဒီအချိန်မှာခကြီးရသွားတယ်လူကခီးပန်းတယ်လူကလည်းပဲအခုခန္ဓာကိုယ်ရတဝက်စာပဲရှိတယ်63ပေါင်ပဲရှိတယ်အဲ့ဒါမှတ်မှတ်ရရအဲ့ဒီခါတော့ကအခုဘုန်းကြီးက160လောက်ရှိနေတယ်160လောက်ရှိနေတယ်ဒါနဲ့ အိန္ဒိယတပြည်လုံးလျှောက်လှဲ့နေတာဆိုတော့ကလားဆိုတာလူဘဝတယ်ဆိုတော့ဘုံညက်သိနေသိတော့တက်တက်သူလူတွင်ကျဲလူကျဲလောက်တာပဲလို့စိတ်ထဲကထောင်းနဲ့ဒေါသထွက်သွားတယ်ထွက်သွားတာနဲ့ तू ကမဟုတ်တော့ကြီးထိုင်လို့အဲ့ဒီခုံပေါ်မှာဒုတ်ရှိကြီးကလည်းထောက်လို့ဘုန်းကြီးကသူ့ရှိသွားရတယ်ဘုန်းကြီးအရက သူ့ခေါင်းပေါ်ခေါင်းတစ်လုံးကြော်ရုံရှိတယ်ဒါပေမဲ့ဘုန်းကြီးကဘာလုပ်တယ်လဲလို့ဆိုတော့ သူ့လိုကလားလို့မပြောဘူးအင်္ဂလိပ်လို့ပြောပြီးတော့ဘုန်းကြီးကလက်သီးနဲ့ထိုးမလို့လို့ဘာလို့လို့နဲ့ကိုယ်ကလောက်တော့အမှန်တော့လေတကယ်ပဲဒီကလားလှုပ်လိုက်ရင်လည်းဘုန်းကြီးကထိုးမှာ